ဗျာဒိတ်ကျမ်းခန်းကြီး3အငယ်1မှ6တာဒီမြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှားလိုက်လောဘုရားသခင်ဤဝိညာဉ်ခုနှစ်ပါးနှင့်ကျဲခုနှလုံးရှိသော သူ၏အမိန်တော်ကတင်းဤအကျင့်ကိုငါသိ၏တင်းသည် အသက်ရှင်ဟန်ရှိတော်လဲတေလျက်နေသည်ကိုငါသိ၏မအိပ်ဖဲဆောက်၍နေလောကြံရည်၍တေလူသောအရာတို့ကို ပြုစုလော့ သင်၏အကျင့်သည်ငါ၏ဘုရားသခင့်ရှေ့၌မစုံမလင်ရှိသည်ကိုငါတွေ့ပြီ။ထိုကြောင့်သင်သည်ခံယူ၍နားထောင်ပြီးသည်အရာကို အောက်မေ့၍စောင့်ရှောက်လော့။နောင်တရလော့။စောင့်၍မနေလျှင်၊သူခိုးကဲ့သို့သင်ရှိရာသို့ငါလာမည်။လာမည့်အချိန်နာရီကိုလည်းသင်မသိရ။သို့သော်လည်းသာဒိမြို့၌ပင်သင်တို့တွင် ကိုယ်အဝတ်ကိုမညစ်ညူးစေသောသူနည်းနည်းရှိသေး၏။ ထိုသူတို့သည်ထိုက်တန်သောသူဖြစ်၍အဖြူဝတ်လျက်ငါနှင့်အတူသွားလာကြလိမ့်မည်။အောင်မြင်သောသူသည် ဖြူသောအဝတ်ကိုဝတ်ဆင်လိမ့်မည်။ထိုသူ၏နာမကို အသက်စာစောင်မှငါသည်အလျှင်းမချေ။ငါ့ခမည်းတော်ရှေ့၌၎င်း၊ကောင်းကင်တမန်တော်တို့ရှေ့၌၎င်း၊သူ၏နာမကိုငါဝန်ခံမည်။ဝိညာဉ်တော်သည် အသင်းတော်တို့အားအဘယ်သို့မိန့်တော်မူသည်ကို နားရှိသောသူမည်သည်ကားကြားပါစေ အငယ်9မှ73ဖိလေဒီလက်ဖိမြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှားလိုက်လောတန်ရှင်းသောသူဟုတ်မှန်သောသူဒါဝိမင်းဤတကားတော်ကိုကင်သောသူအဘယ်သူမျှမပိတ်နိုင်အောင် ဖွင့်၍အဘယ်သူမျှမဖွင့်နိုင်အောင် ပိတ်သောသူ၏အမိန်တော်ကတင်းအကျင့်ကိုငါသိ၏အဘယ်သူမျှမပိတ်နိုင်သော တကားကို တင့်ရှိ၌ငါဖွင့်ထားပြီအကြောင်းမူကားတင်သည်အနှဲငယ်သောခွန်အားရှိသည်နှင့်ငါ၏နှုတ်ပတ်ကို ဆောက်ရှောက်ခဲ့ပြီငါ၏နာမကိုလည်းမစွန့်မပယ်ယူရလူဖြစ်အောင်ဆောင်၍အမှန်မဟုတ်ဘဲမှုသာစကားကို ပြောသောသူတည်းဟုသောဇာဒန်ဤအပေါင်းသင်းဝင် အချို့တို့ကိုတင်၌ငါအပ်ပေးမည်သူတို့သည်လာ၍တင်ဤခြေရင်း၌ပြက်ဝတ်စေခြင်းဟံ၎င်းငါသည်တင့်ကိုချစ်သည်ဟု သိစေခြင်းဟံ၎င်းငါပြုမည်တင်ဒီငါ၏တီးခံခြင်းနှင့်ဆက်ဆိုင်သောနှုတ်ကပတ်တရားကိုစောင့်ရှောက်သောကြောင့်မြေကြီးပေါ်၌နေသောသူတို့ကိုစုံစမ်းစေခြင်းငှာလောကီနိုင်ငံအရရတို့ကိုနှံ့ပြလက်တန့်သောစုံစမ်းရာကာလတွင်တင့်ကိုငါစောင့်ရှောက်မည်ငါသည်အလျင်မြန်လာမည်တင်ဤတရဖူကိုအဘယ်သူမျှမယူစေခြင်းငှာရခဲ့ပြီးသောအရာကိုဆွဲကင်လော့ အကျဉ်သူသည် အောင်မြင်၏။ထိုသူကိုငါသည်ငါ၏ဘုရားသခင့်ဗိမာန်တော်၌တိုင်ဖြစ်စေမည်။နောက်တဖန်သူသည်ပြင်သို့မရွှေ့ရ။ငါ၏ဘုရားသခင့်နာမတော်ကို၎င်း၊ငါ၏ဘုရားသခင့်အထံတော်မှထွက်၍ကောင်းကင်ဘုံမှဆင်းသက်သောယေရုရှလင်မြို့သစ်တည်းဟူသောငါ၏ဘုရားသခင့်မြို့တော်၏နာမကို၎င်း၊ငါ၏နာမသစ်ကို၎င်း၊ထိုသူအပေါ်၌ငါသည်အက္ခရာတင်မည် ဝိညာဉ်တော်သည် အသင်းတော်တို့အားအဘယ်သို့မိန့်တော်မူသည်ကို နားရှိသောသူမည်သည်ကားကြားပါစေ။14လောဒိကိမြို့၌ရှိသော အသင်းတော်၏တမန်ကိုဤသို့ရေး၍မှာလိုက်လော့။ဘုရားသခင်၏ဝေနေယျသတ္တဝါတို့အထွဋ်၊သစ္စာရှိ၍ဟုတ်မှန်သောသက်သေခံ၊အာမင်၏အမိန့်တော်ကား၊သင်၏အကျင့်ကိုငါသိ၏။သင်သည်အအေးမဟုတ် အပူမဟုတ်သည်ကိုငါသိ၏။အေးချင်းဖြစ်စေပူချင်းဖြစ်စေတခုခုကိုငါအလိုရှိ၏။ထိုသို့အေးအေးမဟုတ်အပူမဟုတ်နှွေးယုံရှိသောကြောင့်ငါ၏ကတွင်သည်တင့်ကိုထွေးလူပြီ။တင်ကလည်းငါသည်ဥစ္စာရတတ်၏ဗန္နာများကိုစီးပူးပြီးတစုံတစ်ခုကိုမျှမလိုဟု ပြောဆို၍ကိုယ်တိုင်ပင်ပန်းခြင်းတနာပွေဖြစ်ခြင်းဆင်းရဲခြင်းမျက်စိကန်းခြင်း အဝတ်ချီးစီးရှိခြင်းဖြစ်သည်ကိုမသိပါတကား။တင်သည်ဥစ္စာရတတ်ခြင်းဟာမိနှင့်ချွတ်ပြီးသော ရွှေကို၎င်းအဝတ်ချီးစီးရှိ၍သူတစ်ပါးရှိတွင်မရှက်စေခြင်းဟာခြုံစရာဘို့ဖြူသောအဝတ်ကို၎င်းငတ်ထံမှဝယ်လော။တင်ဤမျက်စိမြင်စေခြင်းဟာမျက်စိ၌မျက်စင်းခတ်လော့ဟုတင့်အားငါသည်အကြံပေး၏အငယ်၁၉မှ22 ငါချစ်သမျှသောသူတို့၏အပြစ်ကိုငါစစ်ဆေး၍သူတို့ကိုဆုံးမတတ်၏။ထိုကြောင့်၊ကိုယ်စိတ်ကိုကိုယ်နှိုးဆော်လော့။နောင်တရလော့။ငါသည်တံခါးရှေ့မှာရပ်၍ခေါက်လျက်နေ၏။အကြင်သူသည်ငါ၏အသံကိုကြား၍တံခါးကိုဖွင့်အံ့။ထိုသူရှိရာသို့ငါဝင်၍သူနှင့်အတူစားသောက်မည်။သူသည်လည်းငါနှင့်အတူစားသောက်ရလိမ့်မည်။ငါသည်အောင်မြင်၍ငါ့ခမည်းတော်၏ ပလင်တော်ပေါ်မှာခမည်းတော်နှင့်အတူထိုင်နေတကဲ့သို့အောင်မြင်သောသူသည်ငါ၏ပလင်ပေါ်မှာငါနှင့်အတူထိုင်နေရသောအခွင့်ကိုငါပေးမည်ဝိညာဉ်တော်သည် အသင်းတော်တို့အားအဘယ်သို့မိန်တော်မူသည်ကိုနားရှိသောသူမည်ဒီကားကြားပါစေဟု မိန်တော်မူ၏